မနေ့ကတတိယတရားအထုတ်တဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျိုးတရားကိုရှင်းရှင်းပညာရှိသူတော်ကောင်းတွေဟောကြားထားတဲ့အတိုင်းမနေ့ကပြောခဲ့တယ်ဒီတတိယတရားတွေအထုတ်တဲ့အခါကလည်းမြေတို့ အားထုတ်တယ်ဆိုတာလည်းပဲဘုလိုစေရဲ့အတူခုနှစ်ရဲ့အတူဒီလိုရဲ့တူလေးအားထုတ်ရုံနဲ့တော့ဒီအကျိုးတရားတွေပြေဝရဖို့လို့နည်းနည်းခက်ခဲပါတကယ်ကိုပြည့်ပြည့်စုံစုံဝဇရတောင်းစဉ်ဖြစ်နေအောင်တတိမြဲနေအောင်ဒီတရားရိပ်တာမှာဖြစ်စီမိမိပင်ပြန်ရောက်တဲ့ကံမှာလည်းအိမ်မှာဖြစ်စီ ရှင်ရရတယ်လို့ဒီသတိပဋ္ဌာန်တရားတွေကိုဆွဆွမြဲမြဲအထောက်သွားလို့ရှိရင်မနေ့ကပြုပဲကျူတရားတွေရတယ်။နောက်မြတ်စွာဘုရားရှင်ဘုရောမြတ်ကြီးကလည်းဒီသတိပဋ္ဌာန်တရားပေါ်များအထောက်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးကိုလည်းမြတ်စွာဘုရားဟောကြားထားတာရှိတယ် ရသော်ဘုရားကဒုက္ခပိတိဝါနသမတိကမာယဒုက္ခဒေါမနသနာအထင်ကမာယညာယတအဓိကမာယနိဗ္ဗာန်တသစ္စီကရိယာယဆိုပြီးတော့အကျိုး9မျိုးရသော်ဘုရားဒီမှာဟောထားတယ်။ကိုယောဂီများအထုနေစေဖြစ်တဲ့ကာယဝေဒနာစိတ်ဓမ္မဆိုတဲ့သတိပဋ္ဌာန်တရားတွေကို ဣရိယာပု၄ပါးပြန်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုနေမယ်ပွားနေမယ်အားထုတ်နေမယ်အမြဲတမ်းတတိတာပဲစေဉာဏ်ရှင်ပြီးတော့နေရာမရွေးချိန်မရွေးဣရိယာပုမရွေးပဲနဲ့ခောသရတမစဉ်ဖြစ်အောင်အမြဲမပြတ်ရှုမှတ်အားထုတ်လို့ စိတ်လေးတွေစင်ကြယ်ပြီဆိုရင်နိဝရဏတရားလေးတွေကင်းသွားပြီဆိုရင်ပေါ့နိဝရဏတရားဆိုတာကာမစန္ဒနိဝရဏပြပါရနိဝရဏဥဒိစ္စကုက္ကုစနိဝရဏဌိနမိတ်တနိဝရဏဝစီကိစ္စနိဝရဏဆိုတမာရီတရားတွေမဖြစ်အောင်တားဆီးပိတ်ပင်တတ်တဲ့နိဝရဏတရားတွေကင်းသွားတယ်ဒါလို့ကင်းပြီးတော့ စိတ်ကလေးစင်ကြယ်နေပြီဆိုရင်စိတ်လေးစင်ကြယ်တယ်ဆိုတာအခြားစိတ်တွေမဝင်တော့ဘူးပေါ့အပြင်စိတ်တွေလည်းမဝင်တော့ဘူးအတွင်းစိတ်တွေလည်းမထွက်တော့ဘူးတွေးစိတ်စဉ်းစားစိတ်ကြံစည်စိတ်စိတ်ကူးစိတ်ဘာစိတ်မှမရှိတော့ရှုမှတ်စိတ်ကလေးပဲရှိတော့ အနေရင်လည်းအဲ့ဒီထိုင်အာယုံပေါ်မှာရှုမှတ်တဲ့စိတ်လေးပဲမြဲနေရတဲ့ခံမှလည်းရတဲ့အာယုံပေါ်မှာသွားရင်လည်းသွားတဲ့အာယုံပေါ်မှာလျှောင်းရင်လည်းလျှောင်းတဲ့အာယုံပေါ်မှာစားတဲ့တောက်တဲ့နေရာမှာလည်းစားတဲ့တောက်တဲ့နေရာရှုမှတ်မြဲနေအဲ့ဒီပုံမှာပဲမဆိတ်ကလေးကရှိကလည်းမဆိတ်နောက်ကလည်းမဆိတ်ဦးနောက်ကလည်းမဆိတ် message တွေစင်တန်းနဲ့ဖြစ်နေတယ်တခြားစိတ်တွေမဝင်တော့အဲ့ဒီလိုဆိုရင်ဒါစိတ်ဓာဝိတုဒ္ဓိစိတ်စင်ကြဲသွားအဲ့ဒီလိုစိတ်တွေစင်ကြဲပြီဆိုရင်တော့အမှန်တည်းရဲ့ယထာဘုဒ္ဓဉာဏ်ကြီးဖြစ်လာတာပေါ့ဒိဋ္ဌိဝိတုဒ္ဓိအတိအမြင်နေစင်ကြဲသွားပြီဒိဋ္ဌိဝိတုဒ္ဓိရုပ်ကိုရုပ်တိုင်းသိပြီနာမ်ကိုနာမ်တိုင်းသိပြီ မမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းစိုးမရတာကိုစိုးမရတဲ့အတိုင်းသိသွားစိတ်တွေစင်ကြယ်သွားသိသွားဥမာဖြင့်ရေလေးစီးဆင်းနေတဲ့အခါမှာရေတွေကနောက်ကျနေရင်အောက်မှာဘာတွေရှိတယ်ဆိုတာမမြင်ရဘူးပေါ့ရေတွေကနောက်နေတာရေကကြီးလေးနေပြီဆိုရင်အောက်မှာကြောက်သေးလေးတွေတလဲလေးတွေငါးလေးတွေသွားလာနေတာအကုန်လုံးမြင်နေရတယ် ခုလည်းပဲမိမိတို့ရဲ့စိတ်တွေကမကြည်လင်ပဲနဲ့ဟိုရောက်ဒီရောက်ဟိုထွက်ဒီထွက်ဟိုတွေးဒီတွေးဟိုစဉ်းစားဒီစဉ်းစားဆိုရင်တော့စိတ်တွေမကြည်လင်မကြည်လင်ရင်ဘာယုံမှမထင်တော့ဘာမှအမှန်တမ်းမမြင်နိုင်တော့ခုစိတ်တွေကနိဝရဏတရားတွေကင်းပြီးတော့ရှုမှတ်စိတ်လေးကြီးတွေစင်ကြယ်နေပြီဆိုတဲ့အခါကျတော့ခုပြောတဲ့အတိုင်းရုပ်ကိုယ်ရုပ်တိုင်းနာမ်ကိုယ်နာမ်အမှန်တမ်းသိတယ် မမြဲတာကိုမမြဲတဲ့အတိုင်းသိလာတယ်ဆင်းရဲတာကိုဆင်းရဲတဲ့အတိုင်းစိုးမြဲတာကိုစိုးမြဲတဲ့အတိုင်းသိတယ်အဲ့ဒီဉာဏ်လေးဖြစ်ပေါ်လာအဲ့လိုဉာဏ်လေးဖြစ်ပေါ်လာတော့ပြန်ပြန်စိတ်စဉ်းစားစိတ်ကလည်းဘာမှမရှိတော့ဘူးဆိုတော့အဲ့ဒီအချိန်မှာတောကဆိုတဲ့ဥဆွဲမှုကြီးကင်းလာတယ်ယောဂီပုဂ္ဂိုလ်တခြားဘာမှ တွေးစိတ်စဉ်းစားစိတ်တွေးစိတ်တွေးချိန်စဉ်းစားချိန်ကိုမရှိတော့မှတ်ချိန်ကြီးတယ်ပဲချိန်တိုင်းထိုင်လည်းမှတ်ရက်လည်းမှတ်သွားလည်းမှတ်စားလည်းမှတ်အိပ်လည်းမှတ်တကယ်ကိုဝဇရတာမစဉ်ဖြစ်နေပြီဒီပုဂ္ဂိုလ်မိမိရဲ့စိတ်တွေကဘယ်မှကိုမသွားတော့ဘူးကိုယ့်ရဲ့တရားအာရုံနဲ့မှပဲကျစားအဲ့ဒီကြတော့ဒီပူဆွေးမှုဆိုတဲ့ဒုက္ခလွန်မြောက်သွားတယ် တောကဆိုတာဘာကြောင့်ဖြစ်တာလဲယတနာတရား၅ပါးကြောင့်တောကကြီးဖြစ်တာလူတိုင်းလူတိုင်းဟာပုထုဇဉ်တိုင်းပုထုဇဉ်တိုင်းဟာတောကရှိယတနာတရား၅ပါးတစ်ပါးပါးနဲ့ကြုံတွေ့ရင်တောကဖြစ်တာသူဆွေးတာယတနာတရား၅ပါးပါဠိလဲဆိုညာတိပြတနာဝောဂပြတနာရောဂပြတနာ သီလပြဒနာဒိဋ္ဌိပြဒနာဒီ၅ပါးညာတိပြဒနာဆွေဘုဒ္ဓခြင်းနေရှင်ကွဲကွဲတဲ့ကံမှာဖြစ်စေသိကွဲကွဲတဲ့ကံမှာဖြစ်စေပေါ့အဲဒီလိုဆိုရင်ဥဆွေးမှုတွေဖြစ်တာပဲတောကတောကမှာတစဉ်ပြင်းပြထန်တဲ့ပရိဒေဝငိုကြွေးမှုတွေလည်းဖြစ်တာပဲဒီပြဒနာတရားချက် ဩဃပြတနာမိမိရဲ့ဇီဝဥစ္စာတွေယန္တိမျိုး၅ပါးတဘာဝဖြစ်စီလို့ပေါ့ရေကြောင့်ဖြစ်စီမိကြောင့်ဖြစ်စီမင်းကြောင့်ဖြစ်စီတကိုယ်တည်းများကြောင့်ဖြစ်စီသာဇုသမုဇိုကြောင့်ဖြစ်စီဒီယန္တိမျိုး၅ပါးတဘာဝဖြစ်စီလို့မိမိရဲ့ပစ္စည်းဥစ္စာတွေပျက်စီးသွားရင်လည်းပဲဒီပူဆွေးမှုဆိုတဲ့ဒုက္ခတွေဖြစ်တာဒီမှာတစ်ဆင့်လည်းပရိဒေဝငိုကြွေးမှုတွေဖြစ်တာ နောက်ရောဂပြဿနာနာယောဂတစ်ခုခုပြင်းပြင်းထန်ထန်ဖြစ်လာပြီယောဂဝေဒနာတစ်ခုဖြစ်လာအဲ့ဒီပုဂ္ဂိုလ်လည်းဒီလိုပဲပူဆွေးမှုတွေဖြစ်တာဘာကြောင့်လဲဆိုတော့ဒီယောဂပြင်းထန်တော့ကြီးမားတဲ့ယောဂဖြစ်တော့ဒီနေ့တစ်ချိန်မကြာမီမှာပဲမိမိသိဖို့ဝင်ရတော့မှာပဲခုခုရဏနုဒတိကမ္မဋ္ဌာန်မစည်းပြားမိမယ်အဲ့ဒီကတရားမှာသိတယ် ကိုယောဂဒီယောဂဝေဒနာကြီးနဲ့ကိုကတော့ပြီးရတော့မှာသိတဲ့ကငါအင်မတန်ချစ်ခင်မြန်လို့တဲ့ဇနီးမယားသမီးသားခင်မွန်းလေးယောက်ျားစတဲ့ပစ္စည်းဝတ္ထုတွေအားလုံးငါစွန့်ပစ်သွားရတော့မှာပါလားငါမြန်လို့တဲ့တိုက်တွေငါမြန်လို့တဲ့ပစ္စည်းတွေငါမြန်လို့တဲ့ကားတွေမိမိမြန်လို့တဲ့ပစ္စည်းဥစ္စာတွေငါစွန့်ပစ်သွားရတော့မယ်မိမိချစ်တဲ့သားလေးတွေစွန့်ပစ်သွားရတော့မယ်သမီးလေးတွေစွန့်ပစ်သွားရတော့မယ် အဲ့ဒီကဆိုရင်ပူဆွေးမှုတွေဖြစ်တော့တာ။ဒါကြောင့်လဲဆိုတော့ဒီအနာယောဂါကြောင့်အဲ့ဒီမှာတဆင်ပရိဒီဝငိုကြွေးမှုတွေဖြစ်တာပဲ။နောက်တစ်ခါနံပါတ်၄သီလပြဿနာသီလပစ္စည်းလို့သီလကိုတကယ်မြန်နိုးတဲ့ပုဂ္ဂိုလ်ဟာကိုယ်သီလပစ္စည်းမခံဘူး။တကယ်ကိုသီလမြန်မြန်နိုးနိုးဘုန်းကြီးတို့ မြန်မာနိုင်ငံမှာဆရာကြီးကုတုခရိုက်ကူးထားတယ်ဒါကောလေယဟန်စားရတော့ဓမ္မတဏ္ဍနဲ့မစားရတော့ဓမ္မတဏ္ဍဆိုတာညောင်လေးပင်ဆရာတော်ကြီးအလိုပြီးကြမှာပါညောင်လေးပင်ဆရာတော်ကြီးကမကြမ်းပါဘူးမကြမ်းပါတဲ့ကံမှာတပိတကာရမတွေကဆေးရုံတင်တယ်ဆရာတော်ကြီးကမလိုက်ချင်ဆေးရုံရောက်တဲ့အခါကာလကြတော့ ရှင်းဥမှာဆရာဝန်တွေမြို့သားဆရာဝန်တွေရှိတယ်မြို့သမီးနတ်တွေရှိတယ်အဲဒီမှာဆရာဝန်တွေလုပ်ရမယ့်လုပ်ငန်းကဆရာဝန်တွေကစေထုမယ်စေကျွေးမယ်နတ်တွေကပြုစုရတာဒီအကုန်လုံးကသတ်ရှင်းရအဲဒီမှာဆရာတော်ကြီးကသူ့တီလာကိုနည်းနည်းလေးမှညှို့ချောင်မခံဘူးမတုကမာရီရဲ့အထီးကံမခံဘူးနောက်ဆေးတိုက်တဲ့အခါမှာလည်း ဒီဆေးတွေကမူရင်ဆေးဝါးတွေပါတယ်လို့ဆရာတော်ကြီးကယုံကြည်ထားတယ်ဒီမူရင်ဆေးဝါးတွေနဲ့ပတ်သက်တဲ့ဆေးတွေသုံးစွဲမိရင်သီလပြဿနာသီလပျက်စီးတာအဲ့ဒါကြောင့်ကိုယ်သီလကိုအညှိုးချောက်အပျက်စီးမခံနိုင်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီသီလပျက်စီးလို့ရှိရင်ပူဆွေးမှုတော့ကဖြစ်တာဒီမှာတစ်ဆင့်လည်းပဲပြိတိဝါငူကျွေးမှုတွေဖြစ်တာညနံပါတ်5 ဒိဋ္ဌိပြဒနာအဲ့ဒီဒိဋ္ဌိပြဒနာဆိုတဲ့ဒီမှာအယူပစ္စည်းတာမိမိကဗုဒ္ဓဘာသာဝင်ကောင်းတဲ့ရောက်ဘိုးဘွားမိဘအစဉ်လာအားလုံးကဗုဒ္ဓဘာသာဝင်ဖြစ်တယ်ဒါပေမဲ့အကြောင်းတစ်မျိုးမျိုးကြောင့်စီးပွားရေးကြောင့်ဖြစ်စီပင်တော်ရေးကြောင့်ဖြစ်စီအကြောင်းတစ်မျိုးမျိုးကြောင့် မိမိရဲ့ဒီမှာယူဝါဒကိုမလွဲမရှောင်တာစွန့်ရတော့မယ်ပျက်စီးရတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ့်ရဲ့ဘိုးဘွားမိဘအစဉ်အလာအတိုင်းကိုယ်ဘာဘုဒ္ဓဘာသာကိုဘာသာရေးကိုယုံကြည်ကြည်ကိုယ်ဝယ်စည်းကပ်လာတာကိုစွန့်ပြရတော့မယ်ဆိုရင်ဥဆွေးမှုတွေဖြစ်တာအဲ့ဒီမှာတစဉ်ပြိတွေဝါတွေဖြစ်တာအဲ့ဒီလိုယတနာတရား၅ပါးတပါးပါးကြောင့် မိမိမှာစိုးရိမ်မှုဆွေးမှုငိုကြွေးမှုဆိုတဲ့ပြည်တွေပါဒါတွေကြုံတွေ့လာပြီဆိုရင်ဒီတတိပဋ္ဌာန်တရားယခုယောဂီတို့အားထုတ်နေတဲ့တတိပဋ္ဌာန်တရားတတိပဋ္ဌာန်တရားတွေအားထုတ်လို့နိဗ္ဗာန်တရားတွေကျင်းပြီးတော့စိတ်တွေစင်ကြယ်ပြီးဖြစ်တဲ့ဖြစ်တဲ့ဝိပဿနာဉာဏ်တွေဖြစ်လာပြီဆိုရင်တော့အဲ့ဒီပူဆွေးမှုဆိုတဲ့တောကငိုကြွေးမှုဆိုတဲ့ပရိဒီဝတရားတွေ လွန်မြောက်နိုင်တယ်လွန်မြောက်နိုင်တဲ့အကြောင်းလည်းမြတ်စွာဘုရားကတောကပုဒေဝနာတမတိကမာယပူဆွေးမှုဆိုတဲ့တောကငွေတွေးမှုဆိုတဲ့ပိဒေဝါရီလွန်မြောက်ခြင်းလို့ရှိရင်ဧကယနာမေကငါဘုရားဟောကြားထားတဲ့ဒီတတိပဋ္ဌာန်တလန်းမယ်ရှိတယ်ဒီတတိပဋ္ဌာန်တရားကိုအားထုတ်ရင်ဒီတောကပိဒေဝါရီလွန်မြောက်နိုင်တယ်ဆိုတာကိုမြတ်စွာဘုရားဟောကြားထားပါတယ်ဒါကြောင့်ဘုန်းကြီးတို့ မင်္ဂလာဓမ္မဓမ္မမိသားစုများလည်းပဲမိမိတို့မှာအကြောင်းမျိုးမျိုးကြောင့်ဒီလိုသောကပရိဒီဝါတွေဂျုံတွေ့လာရင်ဟောဒီတတိပဋ္ဌာန်တရားကိုသာလက်ကင်ထားပြီးကြိုးစားအားထုတ်ပါအားထုတ်ရင်ဒီသောကပရိဒီဝါတွေလွန်မြောက်နိုင်ပါလေဆိုတာလေးကိုပြောရင်းနဲ့ဒီကိုချုပ်ပါမယ်သာသာသာ